ဒီနည်းပါဠိတော်မှာ၄နေရာတွေ့ရတယ်။အဲဒီ၄နေရာကသုလဝါထဲမှာနှစ်နေရာတွေ့ရတယ်။မဟာဝါမှာတနေရာပါစိတ်မှာတနေရာ၄နေရာတွေ့ရတယ်။သုလဝါမှာပါတဲ့နှစ်နေရာကပါလဲဆိုတော့ဒီဝရကအဇတတ္တိတွားပြီးတော့ပြောတယ် ငါ့ကိုယဟန်ကောရမကိုတတ်ပြီးမဲ့ဒီသမားတွေပြီးစံပြောတဲ့ဒီသမားတွေကိုဇာတတကထိုင်းဒီမင်းတို့အရှင်ဒီဝရလောက်ခိုင်းတဲ့အတိုင်းလောက်ကြဒါနဲ့အရှင်ဒီဝရကလေးသမားတွေတယောက်တို့နောက်ထပ်2ယောက်လို့နောက်ထပ်4ယောက်လို့နောက်ထပ်6ယောက်လို့နောက်ထပ်16ယောက်လို့အဲ့ဒီလိုနဲ့၄ဓမ္မ၄နဲ့ပြစ်ပြီးတော့ဘုရားကိုတတ်ဖို့ပေါ့လေ 31ယောက်လွတ်လိုက်အဲ့ဒီ31ယောက်ဘုရားနဲ့လည်းတွေ့ရောဘုရားကတရားတွေဟောပြတဲ့အခါရောက်တော့31ယောက်လုံးအကုန်လုံးသောတာပန်ဖြစ်သွားကြသောတာပန်ဖြစ်သွားရတဲ့အခါတော့သူတို့ဘုရားအပေါ်မှာဒီဝရအစီအစဉ်အတိုင်းပြုမှုရတာလှုပ်ချင်ရတာအမတန်နောင်တရနောင်တရဘုရားကိုလျှောက် ဒါကတဏီယာနောက်တဏီယာကဝဋ္ဌတဲ့လေးဆိုဝင်အဲ့ဒီဝဋ္ဌလေးဆိုဝင်ကမတ္တိယပုမဇကသဗ္ဗဂိဟန်ဒီထဲမှာပါဝင်ဖြစ်တဲ့မတ္တိယပုမဇကယဟန်ဒီရဲ့တငယ်ချင်းဖြစ်တငယ်ချင်းဖြစ်တော့အဲ့ဒီမတ္တိယပုမဇကတို့ကြီးတွားတဲ့အခါအောင်တော့မတ္တိယပုမဇကတို့ကသူ့စကားမပြောဘူးနှစ်ချင်းမေးသုံးချင်းမေးခေါ်ရစကားမပြောဘူး ရှင်ပြတို့ကိုရှိခိုးပါ၏မပြောဘူးရှင်ပြတို့တပည့်တော်ဗာမြပစ္စည်းတို့တပည့်တော်ဗာမြပြုလုပ်မိလို့ပြုလုပ်မိလို့တော့ဘာဟုတ်ရမှာတော့မတို့ကိုရှင်တပ်ပါမတို့ကိုညှဉ်းပန်းနှိပ်စက်နေတာမသိဘူးလားဒီလိုရှုနေတာမသိလို့နေနေတာမသိကြိုးကျင်လုပ်နေတာဟောဒါဆိုတပည့်တော်ဘာလုပ်ပြရမလို့ပြရဘာလုပ်ပြရမှာလဲမင်းမမနဲ့ ရှင်တပ္ပကိုဆွဆွဲရမိမိမကိုရှင်တပ္ပကဖြစ်စည်းတယ်ဆိုပြီးမြင်ဘုရားသွားလျှောက်အောင်မယ်အင်းအဲ့ဒီဒုတာဟုအဲ့ဒီသံဃာတော်ကသဘေမောက်တူသဘေမောက်တပတ်တန်ဒီကုဇနာကာဆိုတော့အဲ့ဒီမှာပေါ်လာတာရှင်အနန္တတွေ့တဲ့ကရှင်အနန္တသူဒီသွားပြီးတော့အဲ့ဒီသဘေမောက်တဲ့ကံသံဃာကပြလိုက်ပြီးဆိုမူမေလဲသွားအဲ့ဒီသူတို့နောက်တော့ ဘုရားကြီးတွားပြီးတော့တောင်းမှလျှောက်ထားတယ်အဲ့ဒါကတဏီယာသုလဝါမှာနှစ်နေရာပါတယ်မဟာဝါမှာရောက်တော့ဝါသဘရွာမှာနေတဲ့ကတ္တပကုတ္တဆိုတဲ့ယဟန်ယဟန်ကောင်းမှာပဲအဲ့ဒီယဟန်ရဲ့နေရာကိုအာဂန္တုယဟန်နေရောက်လာကြအာဂန္တုယဟန်နေရာနောက်တော့အဲ့ဒီကတ္တပကုတ္တယဟန်ကိုညှိထုတ်ကြညှိထုတ်ပြီးတော့ နောက်သူတို့နောင်တတွေရပြီဘုရားသွားလျှောက်ကြသွားလျှောက်တဲ့ကဘုရားကအဲ့ဒီနေရာမှာလည်းမိန့်တော်မူတယ်အဲ့တော့သုံးနေရာရှိသွားပြီဒီနေ့မှာတနေရာကပါစိတ်ပါဠိတော်မှာပါတယ်ဒုတိယသဟတေယသိက္ခာဘုအဲ့ဒီမှာအရှင်နုရုဒ္ဓမထေမြတ်ကိုအမျိုးသမီးကနှစ်သက်သဘောကျလို့ပြူဆွဲတာကို အရိမိဆိုတဲ့ရှင်လူရုဒ္ဓလုံးဝမလိုက်ပါဘူးအဲ့ဒီတဲ့အမျိုးမျိုးသူကပြဆွဲဖြားယောင်းမိတာကိုနောက်သူမှားမိတာကိုသိသွားတဲ့အတွက်ဝန်ချတောင်းမှနဲ့အဲ့ဒီနေရာအတခုဝင်းကြီးမှာအဲ့ဒီလေးနေရာတွေ့ရနောက်အဇာတတကသူ့ဖေတက်ပြီလို့ သူလည်းဥပမှုတွေဖြစ်သစ္စာဘုရားဟောတဲ့တာမညဖလားတုတ်လည်းနာပြီးတော့တန်တရားတန်ခါယရဏသုံးပါးစိကကုကွယ်တဲ့ဥပဒကဖြစ်လက်ရှောက်သူ့အဖကိုတတ်မိခဲ့တဲ့အပြစ်ကြီးကိုလည်းပဲသူကျွလို့မိလို့အဲ့ဒါကိုဘုရားကိုဝန်ချကြတော့တောင်းပါအဲ့တော့ဘုရားကိုဝန်ချကြတော့တောင်းပါနဲ့နေရာက၄နေရာပေါ့လေ အမျိုးသမီးကအရှင်သူတို့လာဝန်ချတောင်းမှတဲ့နေရာကတခုပေါင်းတော့၅နေရာပေါ့အဲဒီ၅နေရာတွေ့ရတယ်အဲ့ဒါမှသူတို့လျှောက်ထားတာကအဲ့ဒါဘုရားလျှောက်ထားတဲ့ဆိုအစ္စယောမံပန္တိအစ္ဆာဂမယထာဘာလယထာမူလယထာအကုတလံပန္တိမြတ်စွာဘုရားယထာဘာလံမိုက်တိအလျောက်ယထာမူလံတွေ့ဝေတိအလျောက် ယထာအကုသလံမလိမ္မာသည့်အလျောက်အစ္စရောအဖြစ်ဒီမှန်တပည့်တော်ကိုအစ္စရမှာကျော်လွန်၍သွားပါပြီဆိုလိုတာကတော့မိုက်သည့်အလျောက်ဝေဝေသည့်အလျောက်မလိမ္မာသည့်အလျောက်တပည့်တော်အဖြစ်ကိုကျွလွန်မိပါပြီသာတတဆိုရင်လည်းသူပြတ်တတ်မိတဲ့အဖြစ်ကျွလွန်မိတာပေါ့အခြားအခြားပုဂ္ဂိုလ်တွေလည်းဒီတိုင်းပဲသူတို့ဆိုင်ရာအဖြစ်ကျွလွန်မိတာပေါ့ဘုရားဆိုရင်လည်းရှင်တတ်ပါဘူးသူမယားနဲ့ အခြေအမြင့်မရှိဘဲနဲ့ဆွဆွဲတဲ့အပြည့်ကျွလွန်မိတယ်။အလေးသမားတွေဆိုရင်ဘုရားကိုတတ်တဲ့အပြည့်ကျွလွန်မိတယ်။အဲဒီလိုသူဆိုင်ရာအပြည့်ကျွလွန်မိပါပြီ။တတ္တမီပန္တိပဂဝါအစ္စယအစ္စယတော့ပဋိက္ခဏာတုအာယတိံတံဝရာယဗန္တိမြတ်စွာဘုရားတတ္တမိထုတ္တိရောဤအစ္စယအပြစ်ကိုအစ္စယတော့အပြစ်အားဖြင့် ဋိဒနာတုခံယူတော်မူပါဘဂဝါမြတ်စွာဘုရားဒီပဋိဒနာတုခံယူတော်မူပါအဲသိခံတော်မူပါပေါ့တပြီးတော့အပြစ်ကိုအပြစ်အဖြစ်မြင်ပြီးတော့သိခံခွင့်လွတ်တော်မူပါဘာအတွက်လဲအာယတိန်တံဝရယနောင်သောအခါမှာစောင့်စည်းဖို့ရတဲ့ခွင့်လွတ်တော်မူပါတဲ့ဒါကတော့အပြစ်ကျူးလွန်မိတဲ့ပုဂ္ဂိုလ်တွေကရှောက်ထားတဲ့စရိယပေါ့ အဲ့ဒါမှဟုတ်ပြီမြတ်စွာဘုရားအဲ့ဒါငါဘုရားလက်ခံနေတန်တီမယံပဋိကနာမှာသိရင်အဲ့ဒီလိုကျွလွန်မိတဲ့အပြည့်ကိုမတို့အတိခံနဲ့ခွဲလို့တယ်အဲ့ဒါမှဘုရားဆက်မိန့်တော်မူတဲ့စကားကအမတန်ကောင်းနေမတရားရမိမိတို့ဘဝမှာတကယ်လည်းသူရှင်းသုံးကဘုဒ္ဓိခေတာအရိယတဝိနည်း ယောဣစယံဣစယာတောဒိဋ္ဌဝါယထာဓမ္မံပတိကရောတိအာယတိသတံဝရံအပိစတိတဲ့အဲဒီစကားလေးကအမတန်ကောင်းဒိဋ္ဌဝေယဟန်တို့ယောအကျင်ပုဂ္ဂိုလ်သည်ဣစယံအပြစ်ကိုဣစယာတောအပြစ်အပြင်ဒိဋ္ဌဝါမြင်၍ယထာဓမ္မံတရားနိလအတိုင်းပတိကရောတိကုစား၏အာယတိသနောအခါ၌လည်း တံဝရံစောင့်စည်းခြင်းသို့အပိစ္စတိရောက်၏တတ္တထုပုဂ္ဂိုလ်ဤဤသာအဲ့ဒီအပြစ်ကိုအပြစ်အဖြစ်မြင်ပြီးတရားနိလအတိုင်းကုစားခြင်းနောင်တော့အခါမှာလည်းပဲစောင့်စည်းခြင်းသည်အရိယတမြတ်စွာဘုရား၏ဝိနည်းသာသနာတော်၌ဗုဒ္ဓကြီးပွားကြောင်းအကြောင်းတရားပဲ ကိုယ့်ရဲ့အပြစ်ကိုအပြစ်လို့မြင်နေဒါဟာကောင်းတဲ့အကြီးအသေးမြတ်စွာဘုရားကအင်္ဂုတ္တရနိကေတိကနိပတ်မှာအစ္စယတုတ်ဆိုပြီးတော့ဟောတော်မူတဲ့စကားရလည်းရှိသေးတယ်ဒီအင်းကအချက်အလက်သုံးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာလပဲလူမိုက်ပဲအသိဉာဏ်ကင်းမဲ့တဲ့သူပဲဒီအင်းကအချက်အလက်နဲ့ ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့ပညာချက်လက်သုံးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့ပန္တိတာပဲလူလိမ္မာပညာရှိပဲလို့မိန့်တော်မူတဲ့စကားရရှိသေးတယ်။အဲဒီစကားရကပါလဲ။အစ္စယအစ္စယတော့နပတ္တိကိုရဲ့အပြစ်ကိုအပြစ်လို့မမြင်ဘူးအဲ့ဒါပါလာပဲ။ အစ္စယံအစ္စယတောဒိဋ္ဌဝါယထာဓမ္မနပတိကရောတိအပြစ်ကို အပြစ်လိုမြင်ပြီးတော့တရားနိလအတိုင်းမကူစားဘူးအဲ့ဒီသူဟာလည်းပါဠပဲပရတ္တခောပနအစ္စယံဒေသင်တတ္တယထာဓမ္မနပတိကနာတိသူတစ်ပါးကအပြစ်ကိုအပြစ်လိုမြင်ပြီးတော့ပြောပြတဲ့အခါတောင်းမှန်တဲ့အခါခွင့်လွတ်ဖို့လျှောက်ထားတဲ့အခါတရားနိလအတိုင်းလက်မခံဘူးဆိုရင်လည်း ပါဠပဲကြောင်းမြန်ပြောလို့ရှိရင်တော့ကိုအပြစ်ကိုအစ္စယအစ္စယသောပတ္တိကိုအပြစ်ကိုအပြစ်လို့မြင်နေအဲ့ဒါပန္တိတာပဲလူလိမ္မာပညာရှိပဲတဲ့အစ္စယအစ္စယသောဒိဋ္ဌဝယထာဓမ္မံပฏิကရောတိကိုအပြစ်ကိုကိုအပြစ်လို့မြင်ပြီးတော့တရားနိလန်အတိုင်းကူစားတယ်အဲ့ဒါဟာပန္တိတာပဲပရတ္တခောပနအစ္စယံဒီသင်တတယထာဓမ္မံပฏิကနာတိ မိမိရဲ့အပြစ်ကိုသူတစ်ပါးအားပြောပြတဲ့သိခံမှုပြောတယ်အဲ့ဒီလိုပြောတဲ့အခါတရားနိလန့်အတိုင်းတစ်ဖက်သားကလက်ခံသွားတယ်ဆိုရင်တဲ့အဲ့ဒါဟာလည်းပဲပန္တိတပါပဲလူလေးမှာပညာရှိပါပဲအဲ့ဒီစကားတက်စကားရက်တီအရာကိုယ့်အပြစ်ကိုကိုမြင်တာဟာပန္တိတပဲတဲ့ ဒါကြီးပွားချောင်းအည်သွေးကောင်းတစ်ခုပဲမမြင်ဘူးဆိုရင်ဒါဘာလာပဲကိုယ်ဘဝပျက်စီးမှုရာအကြောင်းတရားအကြောင်းတရားပဲအစ္စယံအစ္စယတော်ဒိဋ္ဌဝယထာကမ္မံပฏิကရောတိဟိုဒီအပြစ်ကိုအပြစ်လို့တော့မြင်ပါလေဒါပေမဲ့ဆက်ပြီးတော့တာဝန်ရှိသေးတာကဘာလဲယထာဓမ္မံအပြစ်ကိုအပြစ်တိုင်းမြင်ပြီးတော့ယထာဓမ္မံတရားနိဒအတိုင်း ပฏิကရောတိကုစားရတယ်လေတန်ဆောင်တိုက်တဲ့ဟာဆိုရင်တဏ္ဍကမ္မအာဟိတဝါတဲ့တန်ဆောင်ရတယ်တဲ့တန်ထနာဘောလိကုသကာလကိုအပြစ်နဲ့ထိုက်တန်တဲ့ဒီအပြစ်ကြီးပြောက်သွားအောင်ဆောင်ရွက်ရတဲ့ကိစ္စမျိုးဆောင်ရွက်ရတယ်တဲ့နောက်ခမာပီတိတဲ့သိခံစီရတယ်အပြစ်ကိုကိုယ့်ရဲ့အပြစ်အားလျော်စွာ ဒါမှုကိုဆောင်ရွက်ပြီးလို့ရှိရင်ခမာပိတိသိခံစေရတယ်ခွင့်လွတ်အောင်လျှောက်ထားရခွင့်လွတ်အောင်လျှောက်ထားရတယ်တောင်းမှန်ရတောင်းမှန်ရတယ်အဲ့ဒီလိုလုပ်လို့ရှိရင်အဲ့ဒါပန္တိတာပဲအဲ့ဒါကြီးပွားကြောင်လုပ်ရပဲအဲ့ဒီလိုမလုပ်ဘူးဆိုရင်တော့ဒါကိုယ်ဘဝဆုပ်ယုပ်ကြောင်ပျက်စီးကြောင်အကြောင်းတရားပဲအဲ့ဒီတဲ့ ပို့ပြီးတော့မြတ်စွာဘုရားကဆက်ပြီးမိန်နေတယ်အာယတိသတံဝရံအာပိစတိနဝခါမှာလည်းပဲဆောင်စည်းဆောင်စည်းရင်းကိုရောက်တယ်တဲ့ဆောင်စည်းတယ်ကိုယ်အားဖြင့်လည်းဆောင်စည်းတယ်လှုပ်အားဖြင့်လည်းဆောင်စည်းတယ်စိတ်အားဖြင့်လည်းဆောင်စည်းတယ်အဲမဆောင်စည်းဘူးဆိုရင်တော့ဘဝကပျက်စီးမယ်ဘဝဆုပ်ယုပ်မယ်ဘဝမှာဒုက္ခတွေရောက်မယ် စောင့်စည်းပြီဆိုရင်တော့အဲ့ဒီဟာကအမတန်ကောင်းတဲ့အကြီးအသေးပဲအဲ့ဒါကြီးပွားမယ်တိုးတက်မယ်အောင်မြင်မယ်အဲဒါကြီးပွားဖို့လမ်းကြောင်းပွင့်သွားတာပဲတဲ့စောင့်စည်းမယ်ဆိုရင်ဒါကြီးပွားဖို့ရာအတွက်ပဲအဲ့ဒီမြတ်စွာဘုရားရဲ့စကားတော်ကြီးဟာမိမိတို့ဘဝမှာ ကျင့်သုံးဖို့မှတ်သားဖို့လိုက်နာဖို့အမတန်ကောင်းတဲ့စကားရပ်တွေပဲကိုဘဝကိုကိုတိုးတက်ခြင်းမြတ်စွာဘုရားကတိုးတက်ရာတိုးတက်ကြောင်းနည်းတွေကိုသူ့ရဲ့သားတော်တွေကိုမိန့်တော်မူခဲ့တာပဲအပြစ်ရှိလို့ရှိရင်အပြစ်ကိုအပြစ်လို့မြင်အပြစ်ကိုအပြစ်လို့မမြင်မဲမရှိနဲ့အပြစ်ကိုအပြစ်လို့မြင်အဲမြင်ပြီးလို့ရှိရင်လည်းပဲအဲ့ဒီအပြစ်ကိုတရားနိလန်အတိုင်းကုစားရတယ်တဲ့တရားနိလန်အတိုင်းကုစားရတယ်ဆိုတာက အဲ့ဒီအထာဂရာဖွင့်တာပေါ့လေဒါအမှုကိုဆောင်းတဲ့ဒါအဲခွင့်လို့ဖို့လျှောက်ထားတဲ့အဲအဲ့ဒါတရားနိလအတိုင်းကုစားတာပဲအဲ့ဒါလည်းအမတန်ကောင်းတဲ့အည်သွေးကောင်းပဲအေးအဲ့ဒီတည်းဆက်ပြီးလိုအပ်တဲ့အည်သွေးကနောင်အခါမှာဒါမျိုးမဖြစ်အောင်ဆောင်းလျှောက်ရတယ်အေးကိုကူကိုမထိမ့်မဲ့ဆက်လက်ပြီးတော့ ဒီလိုပဲမဆောင်မရှောက်မထိမသိမပြုမပြင်းမနဲ့ဒီတိုင်းပဲဆက်ပြီးတော့အဲရှောက်လမ်းမယ်ဆိုရင်တော့အဲပစ္စည်းမှာပဲအဲဆိုးရုံမှာပဲအဲဒုက္ခရောက်မှာပဲအဲ့ဒီစကားတွေကိုမိမိတို့နားထဲမှာအမြဲချရောက်ပြီးတော့မိမိတို့ဘဝမှာတကယ်လက်တွေ့ကျင့်သုံးကျင့်သုံးလို့ရှိရင်တော့ ဘုရားမိန့်တော်မူတဲ့အတိုင်းကြီးပွားကြပါပဲသာသနာလည်းကြီးပွားမယ်ကိုယ်ဘဝလည်းကြီးပွားမယ်တိုးတက်မယ်အောင်မြင်မယ်အဲခုနဘာလစင်းနဲ့မဝင်မှုပဏိတစင်းနဲ့ဝင်သွားမယ်ကြီးပွားတိုးတက်အောင်မြင်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းအဲ့ဒီဘုရားရှင်ကတော့ဥထိပ်ရပန်းရှင်ပြီးတော့ကျင့်သုံးအဲကြာရမယ်ကျင့်သုံးလို့ရှိရင်တော့ဘသူကျင့်သုံးကျင့်သုံးဖို့လို့ကြီးပွားသွားတာ cura en tu mamá va